क्या कल हो गई है माता की बोले क्या tak क्या बोले tanah saya unamadi namadisa adhanta kamanandana tanah piya dunia ini. kamanandana meyingki ku yingki ဒါနံတပတ္တပတ္တပိကံလူတဲ့ဒါကုသိုလ်ပါအလှရှင်များအလှရှိတဲ့လောကီယူလောကုတ္တရာယူနှစ်ပါးလုံးရရှိနေတယ်ဒါနိနာပြယဝဆရာဥဏ္ဏမတိကိစ္စဒါနပိကံလူနိုင်ခြင်းလောဘကိုချူတာတဲ့စကားပြောဆိုခြင်းဟာအောင်မြင်ခြင်းအကြောင်းပဲလူကပုဂ္ဂိုလ်ရလည်းမိမိပေါ်ပါ စိတ်ကိုက်နေမေတ္တာရဲ့ဖြစ်ပေါ်လာတယ်။နတ်တိစားစိတ်ကိုက်တဲ့ပုဂ္ဂိုလ်ကျင့်ကြံခန္ဓာဆက်ဆံပြီးပါတာစိတ်နုညံ့တယ်လို့ပါတယ်။ဒါနာသမတတတကဒါနာပုဇောသူအလုံးပြုနေတယ်တို့ကြည့်နေလို့ပြုသမ္မာသမ္ဗုဒ္ဓပြည့်စုံမှာတပါး ဖြစ်စေကဘုရားဆိုအက္ခတော်ကသူမာတော်ကသူစတဲ့သူအလုံးဟာဒီလရှိတဲ့ယန္တဝါသာမှာသူနနာကုသိုလ်ပြုစုတိုက်ရတယ်အမှန်တော်နဲ့ဆိုရင်စွာတော့ဘုရားရှင်ကိုယ်တိုင်ပြိမာမြတ်တဲ့တရားရနိုင်ကြောက်မှာပေါ့ဘုဒ္ဓကတိထေကြီး ရွှေဖျက်လက်ထက်တဲ့သူကလုံးလာအသိဉာဏ်ပညာနဲ့ရှင်တွဲပြီးတော့လူသားရတဲ့ဌာနကုလို့ပြောဘောရဝါဆိုတဲ့လက်ထက်မှာသုတိကတိဖြစ်လာတယ်သူပိုင်တဲ့မြေွယ်ထဲကိုခြေပွားတစ်ဖက်နိမ့်နေတဲ့ဒီပြင်းနဲ့ဘုခုနှစ်သက်ရှိတဲ့တိုက်ကြီးဘွားနဲ့ပေါ်လာတော့ဆုံးပြည့်စုံတဲ့ဘဝ 양분들따로찬스연결되어그러면찬스인물이피고하게가그랬다.운의뼈배로몇병와유두민두나리아성기나에유두미마그러면포근한똥마지니모는우사오ထမင်းခက်တဲ့ခါမှာ အဲ့ဒီဗရမယပုံနှုတ်ပုံခင်ဗျတို့တက်လဲနေတယ်ဖုံဖုံနဲ့အဲ့မိတော့လာတော့ခင်ဗျကျန်ရင်ညီသွားတယ်ခုတရားစစ်ပစ္စည်းလာလို့ဒါစတူညီသွားတယ်အမေသူတို့ကဘာသူတို့မဖြစ်ဆန်းအကုန်တယ်ဘူးတဲ့ဆန်းတယ်ဒီပဲတင်စလို့ကုန်တယ်ဘူးတဲ့အဲ့ဒါကကုသိုလ်ဘယ်လိုကြည့်လဲဒါနာဒါနာကုသိုလ်ကျူတရားတွေ သူတို့လိုကိုယ်ဒါနကိုယ်သိစေရလဲမှီရတာပါပဲမှီဘူးလို့ကျုပ်ပဲခွဲခွဲကြတယ်ကောကျုပ်ပြီးတော့ခွဲကြုံမှဒီဒါနကုသိုလ်လည်းအကျိုးရစ်ပြတ်သွားမှာကျုပ်ကနေဒီကုသိုလ်ကလည်းပုဂ္ဂိုလ်ရဲ့တဏ္ဍာမှာတည်တဲ့ဒါနကုသိုလ်စံတဲ့ဖြည်းဖြည်းဖြည်းဖြည်းတဘောတဲ့တဘောတဘောတဘောရစ်ရစ်ရစ်ပြီးတော့ကုသိုလ်ကောင်းရှိတဲ့ပုဂ္ဂိုလ်ဆိုတော့ ရှင်းလျက်ဘဝဒီမှာသူတော်ကောင်းတွေရှင်းနေတော့တော့ဖြစ်တယ်လူဘဝမှာဌာနဖြစ်သူတော်ကောင်းတွေရှင်းနေမှာတော့တော့ဖြစ်တယ်သူတော်ကောင်းတွေဆုံးမဩဝါဒရအဲ့လိုရတော့ဒါဆိုနိဗ္ဗာန်တော့ဌာနကုသိုလ်ပါဌာနကောင်းတာကဌာနကုသိုလ်အကျိုးအလုံးပြည့်စုံနိုင်တယ်ဌာနပြည့်တဲ့ပုဂ္ဂိုလ်ကဉာဏ်ပညာထက်မြက်သူပုဂ္ဂိုလ်ဖြစ်ခြင်းဖြစ်တယ်ဌာနပြည့်ပုဂ္ဂိုလ်ကအယုတ်ရေကပတ်တည်တဲ့ လူလိုက်နဲ့ရတဲ့ဥမ္မတန်ကြီးတို့အဘဝတီတို့ကဏ္ဍခုပြီးပြီးတော့သုတောင်းသွားတာ။တဏ္ဍတပကတကံတဏ္ဍခုကတဏ္ဍခုကိုရှင်ရဲ့ကြိုးအလုံးပြီးစီနေတယ်။ဒါမှလည်းပဲသတိကတိကြီးတို့ဘုရားမြတ်စွာသာသနာထဲကိုဝင်ယဟန်ပြလိုက်တဲ့အခါမှာအလုံးတုံးကဘာမှဖြစ်လို့ဘုရားတရှိတိုက်တာအလုံးမြေွယ်ပဲကြံ ဘာမှဖြစ်သူ့ရဲ့ဘုကံဖြစ်ပေါ်လာတာယဟန်ဖြစ်တယ်ဟာဖြစ်တော့ဘူးယဟန်ဆိုင်တော့သူ့သင်္ကေတများလည်းပြောတော့ကမ္မပစ္စယဥပ္ပဇာယုခေါ်တယ်ကုတုကံဖြစ်ပေါ်လာဥပ္ပဇာယုခုစေချွေယတနာကုမပစင်ညာလည်းအဲဒီပဲဘောတော့ပါယုတိကုမပေါ်ရောသိခဲ့တာလို့တော့နာပစ္စည်းဒီပစ္စည်းတွေကလည်းဒီပစ္စည်းတွေဝင်နေအောင် ကိုယ်ကမွေကြီးတွေပြည့်စုံလာတာကိုကမ္မပစ္စယဥပ္ပဇာယုလို့ခေါ်တယ်သုံးဆောင်ပစ္စယအလုံးအရာတက်တာအလုံးကမ္မပစ္စယကိုယ်ကိုကံကြောင့်ဖြစ်ပေါ်လာတဲ့ဥပ္ပဇာယုနတ်ပြည်မှာပတ်သက်တာရတဲ့နတ်ပြည်မှန်ကြီးဒေသဘင်းကြီးတွေကုရင်ကြီးတွေရေတွင်းကြီးနိုင်ပေါ်လာအဲကမ္မပစ္စယဥပ္ပဇာယုကိုယ်တို့ကံကြောင့်ဖြစ်ပေါ်လာတဲ့ယုထုအဲကျုပ်ပြေးလာပါမယ်ဒီမှာပြည့်တယ်ဒီမှာကျုပ်ပြေးတယ်နတ်ပြည်မှာပြည့်တယ်ပြတ်ကျုပ်ပြေးလာပါမယ် ဒါသူ့ကိုဉာဏ်ရှိဖို့သိလောကီကျူတရားတွေဒီနေ့နေ့မှာဆက်လိုက်ကျူတရားတွေဘယ်လောက်ပဲကြည့်ရကြည့်ရသေတော့အာလို့ဖတ်ပြရတော့ဘာမှမပါဘူးကိုပြုတဲ့ကုသိုလ်ကောင်းမှုတစ်ခုကနေကိုနောက်ပါတယ်ဒါနိဗ္ဗာန်ရကုသိုလ်ပါကိုသုတောင်းရတဲ့ကုသိုလ်တွေနိဗ္ဗာန်ရည်ကျူပြီးသွားတယ်ဘုဒ္ဓကတည်းကခုနှစ်ရက်ပဲတရားရတဲ့တော့ လုပ်ပြီးဒီလိုကိုယ်တိုင်ပြုပေးတယ်ဆိုတဲ့ဘောပေါ်လာလို့ပြီးတော့ဒီနေ့အနာတန်တဲ့ယုံကြည်ဆုံးစက္ကန့်မိသားတန်တာကုလို့ဆက်ပြီးဒီလောက်ကိုပေါ်လာတော့ပေါ်လာတော့အောင်လို့ကြောင်းပြီးတော့ပူရင်းနိုင်ရင်သိရင်စတဲ့ဒုက္ခအလုံးကိုဒီနေ့မှာအင်းမြန်တော်မြတ်ဖို့ပြရပါပြီဒီမှာယေရှုရဲ့ဝမ်းမြောက်ဝမ်းသာဆုတောင်းနိုင်ကြပါစေကုန်သတည်းအာဒီပါဒီခိုင် ဣဒံမေပုံညာအာသဝတိယအာသဝတိယမဟာဟောတုမဟာဟောတုဣဒံမေပုံညာဣဒံမေပုံညာဝိပါဒပစ္စယောဝိပါဒပစ္စယောဟောတုဟောတုရှင်ဘုရားရှင်ဘုရားပြီးတော်သူသည်တတိတော်သူသံဃာဝစီယမှာသံဃာဝစီယမှာဘုံမြောက်၍ဘုံမြောက်၍ပညာ မြတ်မြတ်ကိုဉာဏ်ဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုပညာစွာပညာစွာတော့ပြုပါရခြင်းယမောပြုပါရခြင်းယောဂအကျိုးမှာတဏ္ဍကုသီလတဏ္ဍကုသီလဘာတိတကွာဘာတိတကွာဘာတိလကိုဘာဘာတိလကိုသတိပြီးလေခန္ဓာဆောက်တည်ပြီးလေလိတ္တအတွေ့လိတ္တအတွေ့တဏ္ဍရှင်များအလကောင်းတဏ္ဍရှင်များအလကောင်း ကလောကီဒုစတိဝါယံသောဤသောအဖြစ်အာယံသောဤသောအဖြစ်ဘုံမြတ်သောဘုံမြတ်သောဟုတ်ကဲ့ွယ်ဟုတ်ကဲ့ွယ်ဘောစီဘောစီသူချင်းရတာသူချင်းရတာညာတို့ကိုညာညာတို့ကိုအာကြည့်ယူပဒါကြည့်ယူပေးလိုပါဘုရားပေးလိုပါဘုရားယေမောမှာရှိသောယေမောမှာရှိသောဒီကန်းစသောဒီကန်းစသောဉာဏ်ဝေယဉာဏ်ဝေယအစဉ်မျိုးမျိုးကိုလည်းအစဉ်မျိုးမျိုးကိုလည်းသာသနာတော်အတွက်သာသနာတော်အတွက် သုံးပြီးဖို့ရယ်စေတရားတို့အားအသာကြီးပြီးပြေလူပါကုန်ဤပြေလူပါကုန်ဤဝတ္ထုငွေတို့မှာဤဝတ္ထုငွေတို့မှာပေါ်တတ်သောပေါ်တတ်သောယဟန်တော်တို့အားအသတိအသတိလူယာယာလူယာယာပစ္စည်းလေးပါကိုပစ္စည်းလေးပါကိုတတိယကရကထံတတိယကရကထံအနွေအနွေအကြည့်ပြီးအသာကြီးပြီးပြေလူပါကုန်ဤပြေလူပါကုန်ဤကောင်းမှုအပေါင်းသည်ဤကောင်းမှုအပေါင်းသည် တရားအလုံးတရားဒေဝလူဤဒေဝလူဤကိုရာကုန်ကြောင့်ဖြစ်သောကိုရာကုန်ကြောင့်ဖြစ်သောဉာဏ်ကုန်ဉာဏ်မေဉာဏ်ကုန်ဉာဏ်နိဗ္ဗာန်ကိုနိဗ္ဗာန်ကိုပညာစွာပညာစွာရွတ်ဆောင်နိုင်ပါစေတည်းရွတ်ဆောင်နိုင်ပါစေတည်းဤကောင်းမှုကြောင့်ဤကောင်းမှုကြောင့်ဤလိုလိုသည်တတိတော်တို့ဤဆက်ဖြာဘုရားဆက်ဖြာဒီယောဂါရုမလကဒီယောဂါရုမလကယုံကြည်သော ဤကောင်းမှုဥတ္တဝေစုကိုဥတ္တဝေစုကိုဘုံလင်ရကုန်ပြီတော့ဘုံလင်ရကုန်ပြီတော့ယေရှုရှင်ဖြစ်သည်ယေရှုရှင်ဖြစ်သည်ဘာနှစ်ပါးမိဘနှစ်ပါးသန်နိုင်သန်နိုင်လောကီရှင်တို့အားလောကီရှင်တို့အားမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏သန်နိုင်သန်နိုင်လောကီရှင်တို့အားလောကီရှင်တို့အားမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏သန်နိုင်သန်နိုင်လောကီရှင်တို့အားလောကီရှင်တို့အားမြတ်ပေးဝေ အညပေးဝေပါဘုရားဘုဒ္ဓ၌ဘုဒ္ဓ၌ဖြစ်ရှိလို့သည်တော့ဖြစ်ရှိလို့ဒီခုပြုသောဒီခုပြုသောဘုသူအခြေအနေကိုဘုသူအခြေအနေကိုနိုင်ကြနိုင်၍နေနိုင်ကြနိုင်၍သူဝေစုကိုဘုသူဝေစုကိုတဝေသောခန္ဓာတဝေသောခန္ဓာမြတ်ဝန္တာဝန္တာဝန္တာဘုခေါ်နိုင်သည်သာဓုခေါ်နိုင်သည်ဖြစ်ပါစေတည်းဖြစ်ပါစေတည်းမြတ်ဝန္တာဝန္တာဝန္တာဘု ပါစေတည်းဝမ်းမြောက်ဝမ်းသာဝမ်းသာဝမ်းသာသူခေါ်နိုင်သည်သာသူခေါ်နိုင်သည်ဖြစ်ပါစေတည်းဖြစ်ပါစေတည်းဝမ်းမြောက်ဝမ်းသာဝမ်းမြောက်ဝမ်းသာသူခေါ်နိုင်သည်၍သာသူခေါ်နိုင်သည်၍ရှိသောဘဝထဲရှိသောဘဝထဲပါဝင်မြင့်မြတ်သောပါဝင်မြင့်မြတ်သောဘဝတို့မှာဘဝတို့မှာဖြစ်နိုင်ပါစေတည်းဖြစ်နိုင်ပါစေတည်းဘဝတပါဘဝတပါဘဝရှိဘဝဘဝရှိဘဝသာသနာ့သောသာသနာ့သော မကျေးဇူးကြီးမမိဘဘိုးဘွားမိဘဘိုးဘွားညီကိုမောင်နှမညီကိုမောင်နှမဆွေမျိုးညာတိဆွေမျိုးညာတိဆွေသင်္ဃာတို့အားဆွေဆွေသင်္ဃာတို့အားညဘုရားဝင်းအညဘုရားဝင်းညဘုရားဝင်းအညဘုရားဝင်းညဘုရားဝင်းအညဘုရားဝင်းတို့ဤတို့တို့ဤကိုဇောင်းနဲ့ကိုဇောင်းနဲ့အိဇောင်းနဲ့အိဇောင်းနဲ့မျိုးဇောင်းနဲ့မျိုးဇောင်းနဲ့နေဇောင်းနဲ့နေဇောင်းနဲ့သာသနာတော်ဇောင်းနဲ့သာသနာတော်ဇောင်းနဲ့ တာဆောင်နဲ့ဤကကောဉာဏ်ဤတာဆောင်နဲ့လောကကိုဆောက်ရှောက်သောနဲ့လောကကိုဆောက်ရှောက်သောနဲ့ယံမိယံမိယမမိယမမိယမမိယမမိသရှိသောသရှိသောနတ်ဘောဓုအားနတ်ဘောဓုအားအမြတ်ပြေပါကုန်၏အမြတ်ပြေပါကုန်၏ဤကကောဉာဏ်ဤတာတွင်၌ဤကကောဉာဏ်ဤတာတွင်၌ရှိကုန်သောရှိကုန်သောဘုမဇုနံဘုဒ္ဓဇုနံဘုဒ္ဓဇုနံဘုဒ္ဓဇုနံ ပါဝဇိနသတိတော်သာရှိသောအမြတ်နကောင်းနမေနကောင်းနမောမှုနှင့်တကွာနမောမှုနှင့်တကွာနမိစ္ဆာနမိစ္ဆာနပိတ္တာနပိတ္တာအယုမတို့အားလည်းအယုမတို့အားလည်းအတွေ့ပါဝီအမြတ်တွေ့ပါဝီအမြတ်တွေ့ပါဝီအမြတ်တွေ့ပါဝီအာဖြစ်အထူးအားဖြင့်ဤသာတို့ဤသာတို့ကိုရရှိနေကြသောယခုရရှိကြသောဘုပ္ပိတ္တဘောဘုပ္ပိတ္တဘော ပိဿပေါင်းသူအားမြတ်ပိဿပေါင်းသူအားမြတ်ပေဝေပါဘုရားမြတ်ပေဝေပါဘုရားမြတ်ပေဝေပါဘုရားမြတ်ပေဝေပါဘုရားမြတ်ပေဝေပါဘုရားမြတ်ပေဝေပါဘုရားအာလုံးသောအာလုံးသောနတ်မလူနတ်တွေမှာအနန္တတတဝအနန္တပုဂ္ဂိုလ်သူများတို့သည်ပုဂ္ဂိုလ်သူများတို့သည်သောတုပိပိသမယသောတုပိပိသမယကုသိုလ်ကောင်းမှုဤကုသိုလ်ကောင်းမှုဤဘုရားကကိုဘုရားကကိုကုသိုလ်ရှင်ဖြစ်သောကုသိုလ်ရှင်ဖြစ်သော တူကျွန်တော်တို့နှင့်အတူသတ္တထမြတ်သတ္တထမြတ်ဗညာ၍ရာဇာ၍စိတ်နှပြကိုစိတ်နှပြချမ်းသာကြပါစေအာလုံးကြာကြာအမြအမြအမြအမြယူတော်